အခန်းကြီးနှင့် အငယ်1မှ4ထိုနောက်ဒါဝိဒ်ကအကျွန်ုပ်သည်ယူဒမျိုးတစုံတစ်မျိုးသို့တွားရပါမည်လို့ဟုသာရဖျားထံတော်၌မေးလျှောက်လျင်သာရဖျားကတွားလို့ဟုမိန်တော်မူ၏ဒါဝိဒ်ကလည်းအဘယ်မျိုးသို့တွားရပါမည်နည်းဟုမေးလျှောက်တော်ဟေဗြုံမျိုးသို့တွားလို့ဟု မိန်တော်မူသည့်အတိုင်းဒါဝိဒ်သည်မယားနှစ်ယောက်ယေရဇေလမြို့သူအဟိနောင် နာဗလမယားကရမေလမြို့သူအပိဂဲလတို့နှင့်တကွသွားလေ၏မိမိ၌ပါသောလူများအိမ်တော်များတို့ကိုလည်းဒါဝိဒ်သည်ခေါ်ခဲ့၍သူတို့သည်ဟေဗြုန်မြို့ရွာတို့၌နေကြ၏တဖန်ယူဒလူတို့သည်လာ၍ဗိသိက်ပေးသည်ဖြင့်ဒါဝိဒ်ကိုယူဒရှင်မြင်းအရာ၌ချီးမြှောက်ကြ၏အငယ်9မှ9ဂိလပြည်ယာဘဲ့မြို့သားတို့သည်ရှောလူကိုတင်းကြပါပြီဟု ဒါဝိအားကြားလျှောက်တော်ဂိလပြည်ယာဘက်မြို့သားတို့ရှိရာသို့တမန်တို့ကိုဆေလွတ်၍သင်တို့သည်သင်တို့အရှင်ရှောလူ၌ဂိယနာကျေးဇူးပြု၍အလောင်းတော်ကိုတင်းကြိုသောကြောင့်သာဝရဖျား ပေးတော်မူသော ကောင်းကြီးမင်္ဂလာကိုခံရကြပါစေသောသာဝရဖျားသည်သင်တို့၌ဂိယနာကျေးဇူးတစ္ဆာကျေးဇူးပြုတော်မူပါစေသောသင်တို့သည်ဤအမှုကို ပြုသောကြောင့် င်တို့ယေရှုကိုငါလဲဆတ်မည်ယခုမှ အာယူ၍ရဲရင်ချင်းတတ္တိရှိကြလော့တင်တို့အရှင်ရှောလူသေးပြီယူဒအမျိုးသားတို့သည်ဗိသိက်ပေးသည်ဖြင့်ငါကိုရှင်မြင်အရာ၌ချီးမြှောက်ကြပြီဟုမှားလိုက်လေ၏အငယ်ရှိမှစတဲ့တို့ရတွင်ရှောလူဤဘိုလ်ချုပ်မင်းနေရသားအာမနာသည်ရှောလူသားဣရှဘောရှက်ကိုယူ၍ မဟာနေမြို့သို့ဆောင်သွားပြီးလင်ဂိလပြည်အာရှာအမျိုးသားများရေဇရေလမြို့သားများအေဖရင်ခရိုင်ဗင်ယမင်ခရိုင်အစရှိသောဣဒရေလနိုင်ငံလုံးကိုအစိုးရသော ရှင်မြင်းအရာ၌ချီးမြှောက်လေ၏ရှောလူ၏သားဣရှဘောရှက်သည်အသက်40ရှိသောဣဒရေလနိုင်ငံကိုအစိုးရ၍နှစ်နှစ်စိုးစံလေ၏ယူဒအမျိုးမူကားဒါဝိနောက်သို့လိုက်ကြ၏ ဒါဝိဒ်သည်ဟေဗြုန်မြို့၌နေ၍ယူဒာမျိုးကို အစိုးရသော နှစ်ပေါင်းကား9နှစ်နှင့်6လဖြစ်သည်အငယ်7နှစ်မှ24တဖန်နေရသံအာဗနာသည်ရှောလူသားဣရှဘောရှိဤဂျုံများနှင့်တကွာမဟာနေမြို့မှဂိဘောင်မြို့သို့တွား၍ဇေရုယသားယောဘနှင့်ဒါဝိဒ်ဤဂျုံတို့သည် စီးကြိုသည်ဖြင့်ဂိဘောင်ရေကန်အနားမှ ဆုံမိလျက် ရေကန်တစ်ဖက်တစ်ချက်၌ထိုင်ကြ၏အာဗနာကလည်းလူလင်တို့သည်ထ၍ငါတို့ရှေ့မှကစားကြပါလေစေဟုဆိုသောယောဘကထကြပါလေစေဟုဆိုသည့်အတိုင်းရှောလူသားဣရှဘောရှေ၏လူဗိယမင်အမျိုးသားတစ်ကြိမ်နှစ်ယောက်နှင့်ဒါဝိဒ်၏ကျွန်တစ်ကြိမ်နှစ်ယောက်တို့သည်ထ၍ကူးလာကြ၏သူတို့သည် လူချင်းတက်၍လူတိုင်းမိမိတိုက်ဖက်ဤခေါင်းကိုကင်လျက်နံပေးကိုဓာနှင့်ထိုးလျက် တစုဒီလဲတေကြ၏တို့ဖြစ်၍ဂိမောင်မြို့နယ်၌ရှိသောထိုရက်ကိုဟေလကတစုရိန်ဟူသောအမည်ဖြင့်သမုတ်ကြ၏ထိုနေ့၌ပြင်းစွာစစ်တိုက်၍အာဗနာနှင့်ဣဒရေလလူတို့သည်ဒါဝိဒ်၏ကျွန်တို့ရှေ့မှရှုံးကြလေ၏ဇေရုရာသား၃ယောက်ယွာဘအဘိရှဲအာတဟေလပါကြ၏အာတဟေလသည်တော၌ကျင်လေသောတရေကဲ့သို့ လင်မြန်၏အာတဟေလသည်လက်ရဘက်လက်ဝဲဘက်သို့မလွှဲအာဗနာကိုလိုက်၏အာဗနာသည်နောက်သို့ကြည့်၍သင်သည်အာတဟေလမှန်တော်ဟု မေးတော်မှန်သည်ဟုပြန်ပြော၏အာဗနာကလည်းလက်ရဘက်တော်၎င်းလက်ဝဲဘက်တော်၎င်းလှဲ့သွားလျက်လူလင်တယောက်ကိုဖမ်းဆီး၍သူ၏လက်နှင့်ဆုံကိုလူယူတော့ဟုဆိုတော်လဲအာတဟေလသည် မလှဲ့ဘဲလိုက်သေး၏တဖန်အာမနာကငါကိုမလိုက်နှင့်လှဲ့တော်တော့တင့်ကိုမြေပေါ်သို့အပေကြောင့်ငါလှဲ့ရမည်နီတို့ပြုလျင်တင့်အကိုယောဘရှိမှငါမျက်နာကိုအပေသို့ငါပြနိုင်မည်နီဟုဆိုတော်လဲအာတဟေလာသည်နားမထောင်သောကြောင့်အာဗနာသည်နောက်သို့လှန်နှင့်ထိုးလျင်ဝမ်း၌လှံပြားဝင်၍ကြောကိုထုတ်ချင်းဖောက်သည်ဖြင့် အာတဟေလသည်လဲ၍ထိုအရ၌သေ၏အာတဟေလလဲ၍သေသောထိုအရသို့ရောက်သောသူအပေါင်းတို့သည်ရက်နေကြ၏ယောဘနှင့်အဘိရှဲသည်အာဗနာကိုလက်၍ဂိဘုံတောသို့သွားသောလန္နာဂိအာမြို့ရှေ့မှရှိသောအမတ်တောင်သို့ရောက်သောအခါနေဝင်၏အငယ်၁၂မှ၂၄ တဖန်နေရသားအာဗနာသည်ရှောလူသားဣရှဘောရှိဤကြုံများနှင့်တကွာမဟာနေမြို့မှဂိဘောင်မြို့သို့တွား၍ဇေရုယာသားယွာဘနှင့်ဒါဝိဒ်ဤကျွန်တို့သည်စီးကြိုသည်ဖြင့်ဂိဘောင်ရေကန်အနားမှဆုံမိလျက်ရေကန်တစ်ဖက်တစ်ချက်၌ထိုင်ကြ၏အာဗနာကလည်းလူလင်တို့သည်ထ၍ငါတို့ရှိမှ ကစားကြပါလေစေဟုဆိုသောယွာဘကထကြပါလေစေဟုဆိုသည့်အတိုင်း ရှောလူသားဣရှဘောရှေ၏လူဗင်ယမင်အမျိုးသားတကြိတ်နှစ်ယောက်နှင့်ဒါဝိဒ်၏ကျွန်တကြိတ်နှစ်ယောက်တို့သည်ထ၍ကူးလာကြ၏သူတို့သည် လူချင်းတိုက်၍လူတိုင်းမိမိတိုက်ဖက်၏ခေါင်းကိုကင်လျက်နံဘေးကိုဓာနှင့်ထိုးလျက်တဆူတီလဲတေကြ၏တို့ဖြစ်၍ဂိမောင်မြို့နယ်၌ရှိသောထိုရက်ကိုဟေလကတဇူရိန်ဟူသောအမည်ဖြင့်သမုတ်ကြ၏ထိုနေ့ ပြင်းစွာစစ်တိုက်၍အာဗနာနှင့်ဣသရေလလူတို့သည်ဒါဝိဒ်၏ကျွန်တို့ရှေ့မှာရှုံးကြလေ၏။ဇေရုယာသားသုံးယောက်၊ယွာဘ၊အဘိရှဲ၊အာသဟေလပါကြ၏။အာသဟေလသည်တော၌ကျင်လည်သောဒရယ်ကဲ့သို့လျင်မြန်၏။အာသဟေလသည်လက်ျာဘက်၊လက်ဝဲဘက်သို့မလွှဲ၊အာဗနာကိုလိုက်၏။အာဗနာသည်နောက်သို့ကြည့်၍၊သင်သည် အာသဟေလမှန်တလို့ဟုမေးတော်မှန်သည်ဟုပြန်ပြော၏အာဗနာကလည်းလက်ရဘက်တော်၎င်းလက်ဝဲဘက်တော်၎င်းလှဲ့သွားလျက်လူလင်တယောက်ကိုဖမ်းဆီး၍သူ၏လက်နှင့်ဆုံကိုလူယူတော့ဟုဆိုတော်လဲအာသဟေလသည်မလှဲ့ဘဲလိုက်သေး၏တဖန်အာမနာကငါကို မလိုက်နှင့်လှဲ့တော်တော့တင့်ကိုမြေပေါ်သို့အပေကြောင့်ငါလှဲရမည်နီ သို့ပြုလျင်သင့်အကိုယောဘရှေ့မှာငါမျက်နာကို အပေတို့ငါပြနိုင်မည်နည်းဟုဆိုတော်လဲအာတဟေလသည်နားမထောင်သောကြောင့်အာဗနာသည်နောက်သို့လှန်နှင့်ထိုးလျင်ဝမ်း၌လှံပြားဝင်၍ကြောကိုထုတ်ချင်းဖောက်သည်ဖြင့်အာတဟေလသည်လဲ၍ထိုအရ၌သေ၏အာတဟေလလဲ၍သေသောထိုအရတ်သို့ရောက်သောသူအပေါင်းတို့သည်ရက်နေကြ၏ယောဘနှင့်အဘိရှဲသည် အာဗနာကိုလက်၍ဂိဘောင်တောသို့သွားသောလန်နာဂိအာမြို့ရှေ့မှရှိသောအမတ်တောင်သို့ရောက်သောအခါနေဝင်၏အငယ်25မှ32ဘေယမင်အမျိုးသားတို့သည်အာဗနာနောက်၌စုဝေး၍တဒတ်ဒီဖွဲ့လျက်တောင်ပေါ်မှရပ်နေကြ၏ထိုအခါအာဗနာကယောဘကိုဟစ်ကြော်၍ဓာသွားသည့်အစင်မပြတ်ကြိုက်စားရမည်လော နောက်ဆုံး၌ခါသောအရသာကိုတွေ့လိမ့်မည်ဟုမသိလောလူများတို့သည်ညီအကိုတို့ကိုမလိုက် ပြန်စီမည်အကြောင်းတင်းသည်အဘယ်မျှကာလပတ်လုံးမစီရင်ဘဲနေမည်နည်းဟုဆိုလျင်ယောဘကဘုရားသခင် အသက်ရှင်တော်မူသည့်အတိုင်းတင်မပြောလျင် မိုးလင်းမှသာ လူများတို့သည်ညီအကိုတို့ကို မလိုက်ဘဲနေကြလိမ့်မည်ဟုဆိုလျက် တဘိုးမှုတ်၍လူများတို့သည်ဣဒရေလအမျိုးသားတို့ကိုမလိုက်စစ်မတိုက်ဘဲရပ်နေကြ၏အာဗနာနှင့်သူ၏လူတို့သည်တညာလုံးလွင်ပြင်သို့ရှောက်သွား၍ယော်ဒန်မြစ်ကိုကူးပြီးလျှင်ဘေတရုံပြည်ကိုလွန်၍မဟာနေမြို့သို့ရောက်ကြ၏ယောဘသည်လည်းအာဗနာကိုလက်ရမှပြန်၍လူအပေါင်းတို့ကိုစုဝေးစေသောအခါအာသဟေလနှင့်ဒါဝိဒ်၏ကျွန် တကြိတ်ကိုးယောက်တို့သည်မရှိဆုံးကြပြီဒါဝိဒ်၏ကျွန်တို့သည်ဗိယံမင်းအမျိုးသားအာဗနာ၏လူ360တို့ကိုတေးအောင်လှုပ်ကြံကြပြီအာတဟေလ၏အလောင်းကိုထမ်းသွား၍ဘဲလင်မြို့၌ရှိသောသူအဖ၏တင်းကျိုင်းတွင်တင်းကြိုကြ၏ရွာဘနှင့်သူ၏လူတို့သည်တညလုံးတွား၍မိုးလင်းစတွင် ဟေဗျုံမြို့သို့ရောက်ကြ၏